တသမာဟိဝတ္တပူရိယစိတပုတ္တောဝိသကနောဩဝါဒံဗုဒ္ဓတိထတတတောနိဗ္ဗာနဝိဟိတိအဲ့ဒီတပုတ်ကျန်သွားတယ်တသမာဟိဝတ္တပူရိယစိနာပုတ္တောဝိသကနောတသမာဟိတသမာဧဝထိုးလျှောက်တာလည်းဝိသကနော အမျိုးအမြင်ပညာမျက်စိရှိသောစိနာပုတ္တောဘုရားသားတော်သည် ဗုဒ္ဓတိထတမြတ်စွာဘုရားဩဝါဒအဆုံးအမတော်ဖြစ်သောဝတ္တံတမြေစီလေခြင်းအစရှိတဲ့တိနာတနာဝအစရှိတဲ့ဝကြီးဝငယ်ကိုပူရိယသမိုင်းဝတ္တံပူရိယဖြစ်ခြင်းရာဤတတော်ထိုသို့ဖြစ်ခြင်းခြင်းကြောင့်နိဗ္ဗာန်နိဗ္ဗာန်သို့ဣဟိတိရောက်ရလိမ့်သတည်း ဒီမျက်စိလဲတယ်ဆိုတာနိဗ္ဗာန်တွားနေတာပဲနိဗ္ဗာန်ရောက်မှာပဲနိဗ္ဗာန်ဆိုတော့အကောင်းဆုံးအလိုချင်ဆုံးပန်းနိုင်ပေါ့လေအလိုချင်ဆုံးအကျိုးတရားပေါ့အကောင်းဆုံးအကျိုးတရားပေါ့အကောင်းဆုံးအကျိုးတရားကိုပေးနိုင်တဲ့ကုသိုလ်လုပ်ငန်းပဲတဲ့ဒါကြောင့်တဲ့အဲ့ဒီလိုနိဗ္ဗာန်အထိပေးနိုင်တဲ့အကျိုးကြီးမားတဲ့အဲ့ဒီ ဒေနာတနာဝဆတဲ့ကိုကြီးဟောငယ်တွေကိုဖြစ်ကျင်ရာဤတဲ့အဲ့ဒီအဆုံးမဆုံးမထားတဲ့စကားလေးမနေ့ကကြံသွားဒီနေ့ပြောဖို့စိတ်ကူးထားတဲ့စကားလေးတွေကတော့ဂါထာလေးတစ်ပုဒ်ပါပဲအတိရဓတ္တိဇလမစ္စီဟတာတပိဝမာနုတာစိတ်တတအညထာနတ္ထိဧတာမေဝရိယပါရမီတဲ့ အထတာလိနိစသည်မှာပါတယ်အတိရတတ္တိဇလမစ္စီတဲ့ဇလမစ္စီဆိုတာသမုဒ္ဒရာရေပြင်ကျယ်ကြီးရဲ့အလယ်မှာအတိရတတ္တိတစ်ဖက်ကန်းကိုမမြင်နိုင်တဲ့အနေအထားမှာရှိနေတယ်ဟတ္တာတဗ္ဗေဝမာနုတာတဗ္ဗေဝအလုံးစုံသာလျင်ဖြစ်ကုန်သော မာနုတာလူတို့ကိုဟတ္တာငါးတွေလက်တီကစားလို့မို့ဟတ္တာသေးကုန်ပြီတဲ့စိတ်တတအညထာနတ္တိစိတ်တတစိတ်အညထာတစ်မျိုးတစ်ပုံ ပြောင်းလဲသွားခြင်းသည်နတ္တိမရှိဤသာဤဆွဲလုံးလာဝရိယနှင့်ပြည့်စုံခြင်းသည်မေငါဤဝရိယပါရမီပရမတ္ထဝရိယပါရမီပေတည်းတဲ့ ဓမ္မဟာစနကမင်းသားဘဝတုန်းကပင်လယ်ထဲမှာမျောပြီးတော့ပင်လယ်ထဲမှာမျောနေတဲ့အချိန်ခါမှာဝရိယပါရမီအသက်ပေးပြီးတော့ဇွေတတိဝရိယနဲ့ပြည့်စုံတဲ့ဝရိယပါရမီဖြစ်ခြင်းတော်မူခဲ့တယ်။သကရက်ကိုဖော်ပြထားတဲ့စကားလေးတွေပဲ။ကံမမြင်ရဘူးတဲ့ဟုတ်တယ်။ သူပင်လယ်ထဲမှာအဲ့ဒီလှေကြီးပေါ့စီးလာလူပေါင်းကလည်း900ပါတယ်ကုံတယ်တွေပဲအားလုံးကအဲ့ဒီ900သောကုံတယ်တွေကအဲ့ဒီလေဝစီးပြီးတော့တနေ့ကိုခီးသွားနှုံးကဘလောက်သွားတော့ဆိုတော့အဲ့ဒီလေရဲ့ခီးသွားနှုံးကတနေ့ကိုယူဇနာတရားသွားတယ်တဲ့ယူဇနာတရားသွားပြီးတော့ 9ရက်သွားလိုက်တဲ့အခါတော့ယူဇနာ900အထိရောက်သွားအဲ့ဒီလိုယူဇနာ900သွားလိုက်တဲ့အခါတော့လေကြီးကမခံနိုင်တော့ဘူးသူကွဲကုန်ကွဲကုန်တဲ့အခါတော့ရေရအကုန်လေတဲ့အကုန်ဝင်လာကုန်ရောဝင်လာတဲ့အခါတော့လေကြီးမြုပ်တာပေါ့မြုပ်တဲ့အခါတော့အဲ့ဒီလေကြီးပေါ်မှာပါကြတဲ့လူတွေက ဟောရတယ်ဟစ်ကြတယ်ငိုရတယ်အရှိအကျေကဘာပြက်ပြီးကိုသူတို့အတွက်ကဘာပြက်တော့တာပဲအဲ့တော့နတ်ကိုကိုတဲ့ပုဂ္ဂိုလ်တွေကလည်းနတ်ဒီရှိခိုးကြတယ်အဲ့ဒီအခြေအနေကိုဘုရားလောင်းမဟာစနကမင်းသားကကြည့်ပြီးတော့အဲ့ဒီပုံမှာပါတဲ့900သောလူတွေကအကုန်လုံး ငါးစာလိပ်စာတွေဖြစ်တူဥဒပအဲ့ဒီလေရဲ့ပတ်ဝန်းကျင်တူဥဒပဘွဲဧရိယာတူတူဥဒပရဲ့တဝက်ဧရိယာအတိုင်းတံမှာအကုန်လုံးလိပ်တွေစာငါးတွေစာအကုန်လုံးသွေးတွေအကုန်လုံးနှီးရဲနေတာအဲ့ဒီအနေထားကိုမဟာဇနကမင်းသားကမြင်ရသူသွားခြင်းနဲ့ခကြီးကသူ့ဝဏ္ဏဘူမိကိုသွားခြင်းကုံရောကုံရောကုံဝယ်လုပ်ဖို့အတွက် အဲ့ဒီလည်းမရောက်သေးဘူးလမ်းမှာပဲခီးခီးလမ်းမှာပဲအဲ့ဒီတေကြီးကပေါက်ကွဲပျက်စီးနစ်မြုပ်မြုပ်မြုပ်နေပြီအဲ့ဒီလိုမြုပ်နေတဲ့အချိန်ခါမှာသူကထောပတ်နဲ့တရားနဲ့ရောပြီးတော့အဲ့ဒါကိုဗိုက်ပြအောင်စားဗိုက်ပြအောင်စားပြီးတော့အဝတ်ကလည်းပဲနူးညံ့ချောညက်တဲ့အဝတ်နှစ်ခုကိုစီတွေနဲ့စူအောင်လုပ်ပြီးတော့တင်းတင်းကြက်ကြက်ဝတ်လိုက် ဝတ်ပြီးတော့အဲ့ဒီမှာလင်းရင်တိုင်အပါရံပေါ်လို့ရွတ်တိုင်အဲ့ဒီရွတ်တိုင်မိပြီးတော့သူဒီရမြုံမြုံမြုံမြုံသွားတယ်အဲ့ဒီအချိန်မှာသူကအဲ့ဒီလင်းရင်တိုင်ရွတ်တိုင်ပေါ်မှာတက်တက်ပြီးတော့သူမိထီလာသူ့ရဲ့သူတို့သူ့အဖေရဲ့မိထီလာပြီပေါ့လေသူ့ဖေကအရိဋ္ဌစနကမင်းပေါ့ ပောလစနကဆိုတာအရိဋ္ဌစနကရဲ့ညီပေါ့သူဦးလေးကအဲ့ဒီမှာသူ့အဖေကိုလှုပ်ချပြီးတော့ရှင်ပြင်းဖြစ်နေတာရှင်ပြင်းဖြစ်နေတဲ့အခါတော့အဲ့ဒီနိုင်ငံကိုသူကပြန်ပြီးတော့ရရှင်ဒါကြောင့်အဲ့ဒီမိထီလာပြီးရှိတဲ့နေရာကိုမှန်းပြီးတော့ခုံချလိုက်တယ်အားကလည်းတအားကြီးမားတာကိုခုံလိုက်တဲ့အခါတော့ခုနက လက်တီငါးတွေစလုံးကိုလူတွေအကုန်လုံးတေးပြီးတော့တွေးတွေရဲနေတဲ့ဧရိယာကတဥသဘရဲ့တဝက်သူခုံလိုက်တာအဲ့ဒီတိုင်ထိပ်ပေါ်ကနေပြီးတော့အစွမ်းကုန်ခုံထလိုက်တာတဥသဘအတိရောက်သွားတယ်ခုနငါးတွေလက်တွေစလုံးညီရဲနေတဲ့တွေးတွေညီရဲနေတဲ့ဧရိယာကိုကျော်လွန်သွားတယ်ကျော်လွန်သွားပြီးသူကုခတ်တာပေါ့လေကုခတ်တဲ့အခါတော့တရက်ကူနှစ်ရက်ကူသုံးရက်ကူ ၄ရက်ကူ၅ရက်ကူ၆ရက်ကူ9ရက်ကူကူရ9ရက်ကိုကြာတော့ကြာတော့တဲ့အခါတော့အဲ့ဒီ9ရက်ကလည်းသူ့အတွက်သူ့စိတ်ထဲမှာတော့တရက်လေးလိုပဲသူ့စိတ်ထဲမှာထင်မှတ်ပါတယ်ကံကတော့ဖယ်မြင်မလို့သူ့အနေထားကံမမြင်ရပြလိုက်တဲ့ပုဂ္ဂိုလ်ကြီးကအကုန်တယောက်မချန်အကုန်သေးကုန်အဲ့ဒီအချိန်ခါမှာဆိုစိတ်ကတွေးပြမယ်ဆိုလည်းပြည့်စရာပဲ စိတ်အကြီးအကျယ်ညစ်စရာစိတ်အကြီးအကျယ်ဆင်းရဲစရာအခြေအနေနဲ့ရင်ဆိုင်ရရင်ဆိုင်ရပြီမဲ့သူကစိတ်မတုံ့လောက်ဘူးမချောက်ချဘူးတည်တည်ငြိမ်ငြိမ်မဲ့သူဆုံးဖြတ်ရမှာဟာကိုသူဆုံးဖြတ်တယ်ဆုံးဖြတ်ပြီးတော့အဲမိထိလာပြည်ရှိမဲ့နေရာကိုသွားတာပဲကုခတ်တာပဲအမအသက်အသေးခံပြီးကုခတ်တာကံမှမမြင်မနဲ့ကုနေတေယုံရှိမှာပဲ ဒါပေမဲ့သူကသူ့ရဲ့ဝရိယပါရမီအသက်အသေးခံပြီးတော့သူ့ရဲ့ရေစွမ်းတတ္တိကိုပြတာကို ရေစွမ်းတတ္တိပြတာဝရိယပါရမီဖြည့်အဲ့ဒီပါရမီဖြည့်တော်မူတဲ့အဲ့ဒီမဟာဇနကမင်းသားကသူ့ရဲ့စိတ်ပြောင်းလဲမသွားဘူးအဲ့ဒါငါရဲ့အမြင့်မြတ်ဆုံးပရမတ္ထပါရမီပါပဲလို့မင်းကြီးရဲ့စကား အခက်အခဲတို့အတားအဆီးတို့အနှောက်အယှက်တို့ကိုလိုချင်တဲ့ပန်းနိုင်ရောက်အောင်သွားတဲ့အခါမှာတွေးတက်ကြသမြဲပါပဲအဲ့ဒီကိုလိုချင်တဲ့ပန်းနိုင်သွားတဲ့အခါမှာအဲ့ဒီလိုအခက်အခဲအနှောက်အယှက်အတားအဆီးတွေ့ပြီမဲ့လို့ကိုယ့်ရဲ့ခြေလမ်းကအာဇာနည်ပုဂ္ဂိုလ်ရဲ့ခြေလမ်းကခြေလမ်းတွန့်မသွားဘူးနောက်ဆုံးမသွားဘူး ရှေ့ဆက်ပြီးတော့သွားတာပဲတဲ့ကိုလိုရှင်နဲ့ပန်းနဲ့ရောက်သည့်အထိဒါကတော့မဟာစနကမင်းသားဘဝဆိုတော့ပါရမီအတော်ဖြည့်ပြီးပြီးနေမှာပေါ့သူရဲ့ဝရိယပါရမီသူရဲ့ရေဆွမ်းတတ္တိဘလောက်အားကောင်းနေပြီလဲဆိုတာခံမှန်းလို့ရဒီအခြေအနေဒီစိတ်ဓာတ်တွေဒီဆုံးဖြတ်ချက်တွေနဲ့ဒီရင်ဆိုင်မှုတွေနဲ့သူရဲ့ရေဆွမ်းတတ္တိဘလောက်ထိပြည့်နေပြီလဲဆိုတာခံမှန်းလို့ရ ပါရမီတော်တော်အားကောင်းနေပြီအသက်ကိုအသေးခံပြီးတော့ဝရိယထားနိုင်တဲ့အစဉ်အတန်ရောက်သွားအဲ့ဒီလိုမဟုတ်ခင်ကပဲသူ့မိသားဘဝတော့ကပြင်းပြတဲ့စိတ်ထားရှိခဲ့တာပဲသူ့မိသားပါရမီတော်တွေဖြည့်တော်မယ်လို့အဲ့ဒီလိုဉာဏ်စီဆုံးဖြတ်ခဲ့တဲ့သူ့မိသားဘဝကလေးကသူ့ရဲ့စိတ်ဓာတ်ကအမတန်ပြင်းထန်တာပဲဘလောက်အထိပြင်းထန်တယ်လဲဆိုတော့ စัจ java လာကြီးတစ်ခုလုံးရေတွေနဲ့ပြည့်နေတယ်အဲ့ဒီရေတွေကိုလက်ပြည့်ကူးပြီးတပတ်ကန်းကိုရောက်နိုင်မှပဲဘုရားအဖြစ်ကိုရနိုင်တယ်ဆိုရင်အဲ့ဒီစัจ java လာတပြင်းလုံးပြည့်နေတဲ့ရေတွေကိုလက်ပြည့်ခတ်လက်ပြည့်ကူးသွားဖို့ရအတွက်သူ့အတွက်ခက်ခဲတဲ့အလုပ်ရေလို့သူမထင်မှတ်ပါဘူးတဲ့အတ္တနောဒုက္ခရဏမညတိတဲ့သူ့အတွက်အဲ့ဒီလုပ်ငန်းဟာ ခက်ခဲတဲ့အလုပ်ရဲ့လို့သူမထင်မှတ်ပါဘူးတဲ့နတတ္ထသင်္ကောဆံအာပစ္စတိအဲ့ဒီနေရာမှာတွန့်သွားတာယွန့်သွားတာလေမရှိပါဘူးတဲ့အဲ့ဒီရေရေဧရိယာကြီးကိုကြော်ဖြတ်ဖို့အတွက်တွန့်သွားတာယွန့်သွားတာမရှိပါဘူးတဲ့အဲ့လောက်အထိသူ့ရဲ့ဆန္ဒသူ့ရဲ့ဇွဲတတ္တိကအပြည့်ရှိကြတာပဲနောက်ဥပမာတစ်ခုကတော့ မိချီခဲတွေရဲရဲတောက်ရဲရဲတောက်ရဲတောက်နေတဲ့မိချီခဲတွေနဲ့စัจ java လာတစ်ခုလုံးကပြည့်နေတယ်မိအလျံမပါဘူးဒီတိုင်းမိချီခဲတွေပဲရဲတောက်အဲ့ဒီမိချီခဲတွေပေါ်မှာခြေတော့နဲ့နင်းပြီးစัจ java လာတစ်ဖက်ကန်းကိုရောက်အောင်သွားနိုင်တဲ့သူပဲဖျားဖြစ်နိုင်တဲ့ဆိုရင်သူဟာ အဲ့ဒီမိကြီးခဲဒီပေါ်မှာခြေထောက်နဲ့နင်းပြီးသွားနိုင်ပါလေတဲ့သွားဖို့ရအတွက်သူ့အဖို့ရခက်ခဲတဲ့အလုပ်လို့မထင်မှတ်ပါဘူးတဲ့အတနောဒုက္ကရဏမိညတိခက်ခဲတဲ့အလုပ်လို့မထင်မှတ်ပါဘူးတဲ့နာတထသင်္ကောဆံအာပစ္စတိအဲ့ဒီလိုမိကြီးကလေးတွေပေါ်မှာခြေထောက်နဲ့နင်းပြီးတွားဖို့ရအတွက်သူ့ရဲ့စိတ်ကလေးနည်းနည်းလေးမှမတွန့်ပါဘူး အဲ့ဒီလောက်ဇွဲတတ္တိစိတ်တပြင်းထန်ခဲ့တာဆန္ဒပြင်းပြင်းပြင်းထန်ခဲ့တာအင်းအဲ့ဒီတုန်းကလည်းပြင်းထန်ခဲ့တာနောက်ဥပမာတစ်ခုကတော့လှမ်းတဲ့စူထက်နေတဲ့လှမ်းပေါ့လေအဖျားကိုအပေါ်ထောင်ပြီးတော့အဲ့ဒီလှမ်းနေရအပြည့်စကြဝဠာတစ်ခုလုံးအပြည့်ထောင်ထားတဲ့အဲ့ဒီလန်ဒီပေါ်မှာခြေတော့နဲ့တက်နင်းသွားရမယ်စัจ java လာတစ်ဖက်ကအဆုံးထိရောက်သွားအောင်တက်နင်းသွားရမယ် အဲသူကအဲ့ဒီလိုတက်နှင်းသွားမှပဲဘုရားအဖြစ်ကိုရောက်နိုင်တယ်ဆိုရင်အဲ့ဒီလန်ဒီအပေါ်မှာခြေရောက်နဲ့တက်ပြီးနင်းသွားဖို့ရအတွက် သူ့မှာခက်ခဲတဲ့အလုပ်လို့မထင်မှတ်ပါဘူးတဲ့အဲ့ဒီလိုနင်းသွားဖို့အတွက်စိတ်ကလေးလည်းနည်းနည်းလေးမှမတွတ်ပါဘူးတဲ့အမတန်ပြင်းထန်တဲ့စိတ်ဓာတ်ပဲအမတန်ပြင်းထန်တဲ့တတ္တိအမတန်ကြီးမားတဲ့တတ္တိအမတန်အားကောင်းတဲ့ရဲရင်မှုပေါ့လေ နောက်တစ်ခုကတော့စူးရီပါတဲ့ဝါချုပ်ကြီးတွေနဲ့ပြည့်နေတဲ့စัจ java လာကြီးတစ်ခုလုံးခြေတော့နဲ့နင်းသွားနင်းခြေသွားမှတဖက်ကန်းရောက်ပြီးတော့ဘုရားအဖြစ်ကိုရောက်နိုင်တယ်ဆိုလို့ရှိရင်အဲသူဟာအဲ့ဒီဝါယုံစူးရီပါတဲ့ဝါယုံကိုတက်နှင်းသွားဖို့အတွက်လည်းပဲသူ့မှာခက်တယ်လို့မထင်ပါဘူးတဲ့စိတ်လေးနဲ့နည်းနည်းမှမတွန့်ပါဘူးတဲ့ဒါကတော့ဇတ်အထကထာ မှာပါတဲ့ဥပမာ၄ခုပေါ့နောက်တစ်ခုကတော့ဥပမာကစရိယာပိဋကမှာပါတဲ့ဥပမာအဲ့ဒီဥပမာအတိနေချမှာနေမှာအဲ့ဒီဥပမာကတော့လေးအသင်ရှင်နဲ့ကဘာတသိငရဲမှာအယဲမိတွေရဲ့လောင်ရင်းကိုခံအဲ့ဒီလေးတင်ရှင်တဲ့ကဘာတသိန်းကာလပတ်လုံးငရဲငရဲမှာငရဲမိတွေရဲ့လောင်ရင်းကိုခံရ ပြီးမှဘုရားအဖြစ်ကိုရောက်နိုင်တယ်ဆိုရင်လည်းပဲတဲ့အဲ့ဒီငရဲမီးကိုလေးအသင်ရှင်နဲ့ကဘာတသိန်းကာလကြာအောင်ငရဲမီးအလောင်းခံဖို့ရာဟာသူ့အတွက်ခက်ခဲတဲ့အလုပ်လို့မထင်မှတ်ပါဘူးတဲ့အဲ့ဒီငရဲမီးတွေအလောင်းခံရဖို့အရေးသူ့မှာနည်းနည်းလေးမှဝန်မလေးပါဘူးတွန့်မသွားပါဘူးယွန့်မသွားပါဘူးမတွန့်မဲမယွန့်မဲ ရဲရင်းနဲ့သူ့ရဲ့စိတ်ထားအမတန်အားရစရာကောင်းတာပဲအဲဒီလိုဇွဲတတိအဲဒီလိုရဲရင်မှုအဲဒီလိုကြီးမားတဲ့ဆန္ဒအဲပိုင်းဆိုင်နိုင်ခဲ့လို့လည်းပဲအလေးသင်ခြင်းနဲ့ကဘာတသိပါရမီဖြည့်တဲ့အခါမှာတကယ်ရင်ဆိုင်တွေ့ကြုံရတဲ့အခက်အခဲအမတန် ဟိုကြောက်เสียကောင်းလောက်တဲ့အခက်အခဲတွေကိုအကုန်ရင်ဆိုင်ကြော်လွှားကြော်ဖြတ်ပြီးတော့သူလိုချင်တဲ့ပန်းနိုင်ဘုရားအဖြစ်ကိုရောက်အောင်မြတ်စွာဘုရားကဒီပါရမီတွေဖြည့်ကျင့်တော်မူရမူလို့မြတ်စွာဘုရားဖြည့်ကျင့်တော်မူခဲ့တယ်ပေါ့လေဖြည့်ကျင့်တော်မူခဲ့အဲဒီမြတ်စွာဘုရားရဲ့ဝိရိယပရမတ္ထပါရမီကိုအာယုံပြုကြီးညိုပြီးတော့ မိမိတို့သွားခြင်းနဲ့ပန်းတိုင်စီရောက်အောင်သွားကြတဲ့အခါမှာအခက်အခဲအတားအဆီးအနှောင့်အယှက်စတဲ့အရာတွေနဲ့ရင်ဆိုင်ကြရတဲ့အခါအဲ့ဒီဝရိယပါရမီပရပရမတ္ထဝရိယပရမတ္ထပါရမီမြတ်စွာဘုရားလောက်ဖြစ်ကျင်တော်မူခဲ့တဲ့ အခြေအနေလေးတွေကိုအာယုံပြုကြီးညိုပြီးတော့မိမိတို့သွားရှင်တဲ့ပန်းနိုင်ရောက်သည့်အထိမိမိတို့ရဲ့ရေရှင်မှုမိမိတို့ရဲ့ဝိရိယမိမိတို့ရဲ့ဆန္ဒမိမိတို့ရဲ့အားထုတ်မှုအဲ့ဒီလုံလဝရိယဥဒ္ဒဟာတွေဆန္ဒတွေအဲကြီးတဲ့ကြီးများတဲ့များအောင်တိဆောက်ဖို့ကြိုးစားကြရတယ်အဲ့ဒီလိုတိဆောက်ဖို့ကြိုးစားနိုင်ကြရင် ကိုလိုတဲ့ပန်းတိုင်ကိုမလွဲမသွေကိုစီကိုစီရောက်ရှိကြမှာပါပဲ။အာ